ဒီနေ့ကကာယခေါ်တဲ့ရုပ်စုပေါ်မှာဒီမှာဆက်ပြီးတော့ဝေဒနာစိတ်ကဓမ္မခေါ်တဲ့ခံစားမှုစံစီစဉ်းစားမှုနဲ့အထွေကြီးအမူအရာတွေပေါ်မှာစိတ်ဓာတ်ပုံစံအစီအမံတိုးစီနိုင်တဲ့ ဘာဝနာလက်မဲ့ပုဂ္ဂိုလ်များဘာဝနာမရှိတဲ့ပုဂ္ဂိုလ်များအထင်ကြီးပုံလေးကြီးပြောသွားပါတယ်ဖြစ်တိုင်းလည်းရှိတော့စိတ်ဟာတိတ်ချော်ပြီးတော့မှလွယ်အပြီးလွယ်ဒီဖားကြီးလွယ်ပြီးတော့ဖြစ်နေတာကမြဲတဲ့တရားကြီးကိုကမြဲတဲ့ထင်တာအကောင်ကြီးလိုလည်းထင်တာပဲလူကောင်ကြီးနတ်ကောင်ကြီးမိမယောက်ျားကြီးအကောင်ကြီးလည်းထင်နေတာ ရတယ်လို့လည်းထင်ရှိကြည့်တာကောင်းစားချမ်းသာတယ်လို့လည်းထင်ကြည့်တာအထူးသဖြင့်ဒီထဲမှာအတ္တလေးအတ္တမလေးရှိတယ်လို့လည်းထင်ကြည့်တာသဗ္ဗတိတယ်လို့ထင်ကြည့်တာပါဒီအထင်ကြီးမှုတွေဟာတော့ကိုချုပ်မရနိုင်တော့အောင်ပါလို့ချုပ်ဖို့ခဲရင်အနေစားတော့အောင် စိုက်ဆိုင်ရှိပြီးတော့ဘယ်တော့ကိုပဲမြင်နေပါလားအဲ့ဒါမင်းကပြောတော့ပါလားအဲ့ဒီတည်းကအကောင်ကြီးလို့ထင်တာပါအတ္တအစွဲပေါ့အတ္တဆိုဖြစ်နေတာကယုံနာကိုယ်ထင်တာကအတ္တလို့ထင်တာပါဒီအတ္တရဲ့သဘာဝလို့ပြောတော့ပါအဲ့ဒီအတ္တ နှမျိုးခွဲကိုပေါ့ပရမအတ္တနဲ့ဇီဝအတ္တပရမအတ္တကတော့တစ်ချက်အသိကြီးမဟာဇီဝကြီးဇီဝအတ္တကတော့သူ့ရဲ့ကိုယ်ခွဲသတ္တဝါတွေမှာတက်တဲ့အရာတွေမှာသူ့လိုရှာရှာရှင်းတာနဲ့အောင်ပေါ့လေအတက်ကလေးပေါ့လေဒီမှာအဲ့ဒါပြောတော့ပါတယ်ဇီဝအတ္တဇီဝအတ္တလည်းပဲသူ့အလိုက် တကုရှိဇမကြီးရဲ့အစိတ်ပိုင်းဆိုတော့ဒီကလည်းတကုရှိတော့ရှိအောင်လေဒီတိုင်းဒီတိုင်းမှာသတ္တဝါတိုင်းမှာရှိပฏิကိရိယာသာဝတိကိုယ်တဲ့တိုင်းမှာတတ္တဝါတိုင်းမှာတတ္တဝါတွေမဟုတ်ဘူးသူနဲ့အရာဝတ္ထုသူတည်ပြီးမှလည်းထည့်ပြီးသားတယ်လို့ဆိုရတာဝိပုသူကလည်းတကုရှိတော့ရှိတာပဲ ဒီကြနာစာတိတဲ့ခန္ဓာကိုယ်ကစိတ်ဆမ်းမှုမှမရရင်သူနဲ့ပဲလုံရတယ်ဆိုတော့ဇီဝအတ္တလေးအသက်ကောင်လေးနဲ့လုံရတယ်ဒီလိုလဲဆွဲတာပြင်တော့ခွဲပြချာနိုင်တယ်သတ္တဝါတွေအကောင်ကြီးအသေးအလိုက်ပြီးတော့သူကလည်းပဲသိတာရှိတာ ရွယ်စားလိုက်ပြီးတော့သူကလည်းပဲအဲဒီလိုပဲရှိရတာဖြုတ်တော့ခွဲစုတ်တော့မှခွဲစုတ်တော့အကောင်သေးတဲ့အတွက်သူ့အချိုးစားလိုက်ပေါ်ပြီးဇီဝအတ္တနဲ့ကြည်သေးတယ်ရှင်ကတော့အကောင်ကြီးတဲ့အတွက်အဲဒီအကောင်ကြီးလိုက်ပြီးတော့အတ္တကြီးကြီးတယ်ဒီလိုနဲ့ဆိုင်ဆံခံလို့ပြောဆိုရပါတယ်ဒီတော့ကိုယုတ်ကြီးကရရှိတော့ပြီမယ်လို့ အတ္တလေးကမပြည့်စည်ဘူးတဲ့အနေဆုံးအနေကြောကြတာမြဲမြဲနေတယ်ဘယ်တော့မှသူဟာဖြစ်ပြီးတော့ပြတ်သွားတာမျိုးအဆုံးသတ်ပေါ်လို့ပြည့်စည်သွားတာမျိုးမရှိဘူးတဲ့ချမ်းတယ်အဲ့ဒါလေးကနောက်ခန္ဓာမှာသွားပြီးတော့သူကဖြစ်ရတယ်ဆိုတာကိုဒီလိုပြောယူဆတာပါအဲ့ဒီအစွဲတွေကစမ်းနေတယ်ဥချိုးနေတယ် ကျိုးဥစုကြီးကိုချွတ်လို့မရအောင်ဖြစ်သွားတာဒါလည်းဒီအတ္တလေးကောင်းစားဖို့ရတဲ့ဒီပရမအတ္တကြီးရဲ့အလိုရပါလေသူယုံကြည်ပြီးရောယုံကြည်လို့ရှိရင်သူကဖြစ်တင်ထားမယ်ဆိုတာပါလေအဲ့ဒါကြီးလျှောက်ပြီးတော့လုပ်တော့တာပါပဲသူယုံကြည်ဖို့ပဲဒါအကျေဝါယုံကြည်သူအကုန်လုံးကလူတွေလွှတ်တဲ့ဟာကြီးချပြီးတော့ဆောက်လောတဲ့အရာတွေသူက ပေးတယ်ဆိုတော့လူတွေဟာဒီအစွမ်းတတ္တိတွေပေါ့ကိုယ့်အကူစူးစမ်းကြည့်လို့ရနိုင်တဲ့အစွမ်းတတ္တိတွေမထုတ်တော့ဟိုဖြစ်ပြီးတော့အာဟုထားတော့စွမ်းတတ္တိတွေတုံ့ပေါ်တယ်ညံ့တော့တယ်နော်နားလည်းမထုတ်တော့အဲ့တော့အခုလိုစိတ်ဓာတ်ပုံရဲ့အတိအမှန်ဒုစိရဲ့အစီအစဉ်နဲ့တရားစလား တကုရှိလောက်ကရော့ယူတော့လို့ချပြလို့ရတော့မှာနီးလန်းလာပြပြတာဘုရားကိုယ်လည်းနီးလန်းနဲ့ပြပြတာရော့ယူတော့လို့ဒီလိုပြလို့ရတော့အကောကိုကျိုးစားယူရတာအကုန်လုံးလူတွေရဲ့ကောင်းစားချမ်းသာရေးအတွက်တာဝန်ခံရလို့ဆိုထားတော့အပြစ်တွေလည်းပဲရှော်ဖြစ်တယ်သူကပဲတောင်းနေတယ်ဆိုထားတော့ဒီကမကောင်းတာတွေလုပ်ဖို့လည်းပဲရဲနေပါတယ် ကောင်းတာတွေလုပ်ဖို့ဆိုတာလည်းပဲဆွမ်းရည်တတိမထုတ်တော့ဘာဖြစ်လဲဆိုတော့အမခံထားတာကိုဒီတော့သူတွေမှာရှိတဲ့ပပိအစွမ်းစာတွေပေါ့ပပိအစွမ်းစာနေပြီးတော့အားထုတ်လို့ရှိရင်အောက်ဝက်ကောင်းလောက်အစွမ်းစာတွေဖြစ်နေတဲ့ဟာတွေပေါ့အဲ့ဒါတွေဖြစ်ကုန်တာတော့တုံးကုန်တော့တာပဲအဲ့ဒါဒီဘာသာယူဝါဒနဲ့ပတ်သက်ပြီးတော့အယူဆတွေလွဲသွားတဲ့အတွက်သတိတွေတုံးပြီးတော့ပေါ့လေ ဒီလိုနဲ့ပဲတဘောတဘောပြီးသွားကြတာကြီးများတာပါအခုပြောခဲ့တဲ့စကားချင်းအရမဟာကျဏခေါ်တဲ့အများစုလူတွေကအများစုပုဂ္ဂိုလ်ကအထင်ကြီးခံရတဲ့ရုပ်ကိုယ်မှာပေါ့ရဲတဲ့ကောင်းစားချမ်းသာတဲ့ဘာဝစုခိုးလို့တိုင်းဖြစ်တယ် ပြည့်တယ်လှပါတယ်ဆိုတာပေါ့ဒီလိုအတည်ကြည့်ခံနေတဲ့ရုပ်ကိုယ်ကြီးဟာယုံညာပေါ့အမြဲဆင်းရဲကိုယ်လိုတိုင်းမဖြစ်မလောက်ပါမတည်တယ်လို့ဒီတကယ်တမ်းဆင်းရဲနိုင်ဖို့ရတာဆိုခွေးကိစ္စတော့မဟုတ်ပါဘူးခင်းရရလို့ဆိုမှာပါပဲ လောကမှာရိုးရိုးရှိနေလို့မလွယ်ကူတဲ့စိတ်ဓာတ်တွေမှာဆိုရင်ပရိမျက်စိနဲ့မမြင်နိုင်တဲ့အရာတွေမှာဆိုရင်မျက်မှန်လို့မမလို့လို့ဆံပြောင်းလို့ဆိုတာကိုအဲ့ဒါတွေနဲ့တက်စီပြီးတော့ရရှိရပါတယ်ရိုးရိုးမျက်စိနဲ့စာကြည့်လို့ရင်းလို့ဆိုလို့ရှိရင် ပါဝါရှိတဲ့မျက်မှန်နဲ့တတ်ကြည့်ရတယ်သူ့ရဲ့တေးဖွဲတဲ့အရာတွေကိုရိုးရိုးမျက်မှန်နဲ့မမြင်ဘူးဆိုလို့ရှိရင်လည်းသူ့ရဲ့အာခေါင်နဲ့မှန်မလို့မြင်မှရောက်ပါလိမ့်ဒါတွေအသက်ဆီလို့ရှိမှမြင်နိုင်ပါတယ်ထို့တူပဲအဲကိုယ်တည်းကအလုံးသိဝဲတဲ့ရုပ်တရားတွေပေါ့လေ ယုတ်တရားတွေတက်တက်ထင်နေမြင်ဖို့ရပါတယ်။อืมရဲတဲ့စသည်ရှိပါလိမ့်။ခင်မှတ်နေတဲ့ယုတ်အာယုတ်ကိုယ်ပေါ်မှာပေါ့လေ။မရဲတဲ့သဘောဆင်းရဲတဲ့သဘောအလုံးတမ်းဖြစ်တဲ့သဘောနဲ့မတည့်တဲ့မလားပါတဲ့သဘောအဲ့ဒါအမှန်တည်းအောင်ယောဂီမှာအထူးလက်နဲ့ကောင်းလုံးနေပါတယ် အဲ့ဒါကတော့ရိုးရိုးမျက်စိနဲ့ရှိလို့သာမမြင်ဘူးဆိုလို့ရှိရင်မျက်မှန်ထဲမှာပါဝါထည့်ပေါ့စိတ်တည်းဖွဲ့တဲ့အရာလေးတွေကိုပြီးသားသားမြင်လို့ရှိရင်အဲ့ဒီတဲ့ပါဝါအားကောင်းတဲ့ဟာတွေမမလို့မှောင်ကြောင်းလို့ရှိပေါ့ဒါပဲရှိရတာအဲ့ဒါလို့ဆိုလို့ရှိရင်လောလောနဲ့မြင်နေတာပါပဲရိုးရိုးပဂရိစိတ်နဲ့အထူးပြုပြင်ထားတဲ့ စိတ်ရောမဟုတ်ဘဲနဲ့ရိုးရိုးဆင်းရဲတော့ရှိလို့ရင်လို့မမြင်ပါဘူးဆက်စိတ်ပါတကုတ်ပေါ်လေးထည့်ပြရပါလားတခြားတစ်ပါးသိရရအောင်လည်းငယ်ပေါ်ရအောင်စီနေရာတော့ပေါ်ရွေးချိန်ထားဖို့အဲ့ဒါလေးနဲ့ချီချီလေးလေးဖြစ်နေဖို့ဒါဆံဆံကြားတွေဘက်ကလိုရတဲ့ဒီဒီတက်ကြီး ဒီကိလေသာလက်မခံပယ်လောင်အငြိအကျေးတွေပေါ့ဒီအငြိအကျေးတွေလက်မခံပယ်လောင်မှုရတဲ့အားဆိုင်မှုလည်းငယ်ပေါ်ရဲ့အာရုံကြီးစိတ်ကလေးရောက်သွားအောင်ပေါ့ဒီအပူတွေချင်းတွန်းအားပေးမှုအများကြီးပေါ့ဒီအဲဒီကပ်ရောက်သွားတဲ့စိတ်မှာစိတ်ကလေးကပ်ပြီးတော့ကြည်သွားအောင်အများကြီးဖြစ်ရအောင်အဲဒီအာရုံချက်တွေကို ဘယ်မှမပြေရောတဲ့အဲ့ဒါမှလည်းစိတ်ကလေးစွတ်စွတ်ရှိရှိလုပ်ခဲ့တဲ့သမာဓိအဲ့ဒီအားလေးထည့်ပြောပါအခုပေါ်တဲ့အာယုံကိုဒီလကဆရာဆိုင်ပြီးတော့ခြေခြေလေးခြေရဲ့အတွက်ပေါ့လေရှုမှတ်နေတာဟာစိတ်မှာအဲ့ဒီပါဝါလေးထည့်ပြီးတော့အားကြီးထည့်ပြီးတော့ပါပဲအဲ့ဒီလိုလုပ်ရပါတယ်အဲ့ဒီလိုလုပ်ဖို့ကတော့ယောဂီဆိုတဲ့အတိုင်းပါအစာကျိုးကျိုးကအထောက်အကူ တဆင့်တိုးအပြင်းမှလုံးရအောင်ကြိုးပမ်းအထောက်မှုလောတဲ့ဖန်နဲ့ရောက်တဲ့အစီပေါ်ဒီအစဉ်စဉ်ဥရိယအစီရင်မှုလို့ကြိုးပမ်းအထောက်မှုယောဂီပြီးသားလို့ရှိရဲ့ကိုဖန်ပြီးတဲ့လက်နဲ့ကလေးဟာပေါ်ဒီဒီသာဗလာဟာကောင်းလာတာပါပဲကိုလိုကြည့်တဲ့ဟာကောင်းလာတာပဲဖြစ်လာတာပါပဲ ခုယောဂီတွေနေ့စဉ်ဘာမှမရှိနဲ့တက်အောင်လို့ရည်ရည်ချက်နဲ့တကယ်အရှိသဘောနဲ့ထိထိမိရှိဖို့စာနှမျိုးဟာပေါ့အာစာသဘောနည်းပြောလို့ရှိရင်အမှန်လိုအပ်တဲ့ဖြစ်ပေါ်စေတဲ့တရားတွေပါကိလေသာလက်မကပယ်ကနဲ့အတ္တဘလုံးလာဝိညာဉ်လည်းပဲတကယ်လိုအပ်တဲ့ပေါ်များ ဖြစ်စေတတ်တဲ့တရားတွေပါစိတ်စဉ်ကြီးနှမဝင်ရအောင်လို့ကာကွယ်ပြီးတဲ့တတိဟာလည်းပဲတတိပဌာဟာလည်းပဲတကယ်ဖြစ်ပေါ်စေတတ်တဲ့တရားတွေပါတခြားတစ်ပါးပြန်လို့ပြီးတော့ပူပန်တဲ့သဘောတွေမရှိအောင်မငြိမ်သက်မရှိအောင်အာယုတစ်ခုထဲမှာဆုစည်းပြီးတော့ပေါ်လာတဲ့အောက်ထဲမှာစိတ်ဆုစည်းပြီးတော့မရောက်တော့ပြအောင်ဒါလည်းတကယ်လိုအပ်တာပါပဲ အောင်လမ်းစိတ်နဲ့တက်ပြီးတော့သဘောမှန်နေအချိန်ကားစားပြီးတော့အစဉ်အဆက်စဉ်ကြည့်နေပြီးတော့နောက်ဆုံးစိတ်ရစိတ်ကဟာရင်းကျက်ပြီးတော့တကယ်ချမ်းသာကိုကြည့်မြင်နိုင်တဲ့အစီအစီရကိုဒါလည်းတကယ်လူတိုင်းတဲ့အရာပဲတွားတဲ့အရာတွေပါဖြစ်ပေါ်ရှိတဲ့တရားတွေပါဖြစ်ပေါ်ရှိတဲ့တရားတွေကိုဤလောက်မှန်နဲ့အစပေါ်ပြတာ တိုးအောင်ပွားအောင်ကြီးအောင်ပွားအောင်များအောင်အားရှိအောင်မလုပ်ဘူးဆိုလို့ရှိရင်တော့တစ်တလုံးတော့ဘွာလုံးကကိုယ်အတားကြီးရခဲ့တယ်ခုနပြောခဲ့တဲ့ဒီဝရဏကိရိတာဆိုရင်ကိုအတားကြီးရပါဘူးသူတို့ရဲ့ဖြည်းဖြည်းလက်ဆက်မှုဂန္ဓာအများကြီးခံရတော့သူတို့ရဲ့ဓာတ်ပြလာတော့အခုကလား စီဝါရေးဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုလို့ရှိရင်ဒေရှင်လို့ဆွဲသူဒီပရက်ရှင်လို့တကူကောင်းစွာစိတ်ထားရှိလို့မေတ္တာကရုဏာကင်းမဲ့တဲ့ပုဂ္ဂိုလ်တွေတကူကောင်းစွာစိတ်ထားတဲ့မေတ္တာကရုဏာကင်းမဲ့မှုပေါ်မှာအပြစ်မမြင်တဲ့ပုဂ္ဂိုလ်အကောင့်ထင်တဲ့နိုင်မဲ့မှုပေါ်နိုင်မဲ့တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေကတော့ခုနပြောခဲ့တဲ့ အဆိုးအယုတ်တွေကိုအရှုံးပေးနေရတော့ပါပဲ။အဲဒါတွေဟာအမှန်ကြောက်စရာကောင်းလို့ရန်နေပါပဲ။အကုသလဝေရလို့ခေါ်ပါတယ်။တနည်းအားဖြင့်ကိလေသာဝေရလို့ခေါ်ပါတယ်။အပြင်ကရမဟုတ်ဘူးအတွင်းကရနေပါအတွင်းရနေတောင်းကြနေတောင်းကြနေတာပဲအဲဒီတော့အတွင်းရနေတောင်းကြလို့ကိုယ့်ဘဝလည်းလာမထူနိုင်တော့အောင်ပြဿနာကြီးကြီးကျယ်ကျယ်ဖြစ်ပြီးတော့ဆန္ဒမှုမရဘူးဆိုလို့ရှိရင် ဒီရလေကိုတွန်းလှန်နိုင်တဲ့လက်လက်ခုံရှာမယ်လက်လက်အမြင်ရလက်လက်ကိုတကယ်ကိုလက်လက်ထောက်ရှာတာဒီလက်လက်ကောင်မရှာဘူးဆိုလို့ရှိရင်တော့ခါမှကြီးပဲရှာတော့ရှာပါတယ်အဲ့ဒီလက်လက်ကိုလည်းပဲထက်မြက်အောင်မသုံးဆိုလို့ရှိရင်လည်းဒါလည်းခံရမှာပဲ အဲ့ဒီလိုနေတဲ့လက်နဲ့ကောင်းနေတာဘာတွေလဲလို့ဆိုတော့မြတ်စွာဘုရားကဓမ္မဝိရိယတတိကမာရိညာဟောဒီတတိပဌာန်မှာပြထားပါတယ်။သံသဘောနဲ့ပြောမယ်ဆိုလို့ရှိရင်သံဃာဘာတွေကပထမဆုံးဥဒ္ဒဝိစာရသံဘောလာရောအဲ့ဒါဒီပေါ့။ဒီတတိပဌာန်အနေနဲ့ပြောလို့ရှိရင်ဝိရိယတတိကမာရိတင်ညာပေါ့လေနော်။ဒါကြောင့်ဝိရိယတတိကမာရိ ခေါ်တဲ့ဤလက်နဲ့ကောင်းရနဲ့တက်စီပြီးတော့ကိုယ်ဘောကိုယ်တက်စီပြီးတော့ရုပ်ကိုယ်ကြီးအမှန်တိုင်းမြင်သွားအောင်ဒီကရုပ်သဘာဝလေးသူတို့ရဲ့ကြောင်းတဲ့ပုံလေးအတ္တမဟုတ်ပုံလေးသုံးပုံအတ္တမရှိပုံလေးပေါ့လေအမှန်မြင်သွားအောင်ရှုပါလေဆိုတာပေါ့လေသင်ကြားတော်မူလို့ရဲ့အတွက် ကာယေကာယနိဝစီဝိဟရတိဆိုတဲ့စကားပိုက်အရာပေါ်လေသူရဲ့အထည်ကိုကိုဖော်ပြလို့လို့အတ္တပိသမ္ပဇာနောစတိမှာဆိုတဲ့စကားထပ်ပြီးတော့မိကြပါရဲ့အတွင်းဉာဏ်လူနဲ့အသေးဉာဏ်လူညာအတွင်းဉာဏ်နဲ့အသေးဉာဏ်အတွင်းဉာဏ်ကအလုပ်ရောက်ချောင်းပါလား အပြင်ကပုဂ္ဂိုလ်ရာလို့အခြားအခြားသဘာဝရာလို့စသည်ပေါ်ဒီကြည်ရာတွေကတော့တစ်ခါကြာမှကျုံရကြပါကျုံမဲ့ခြင်းတွေကျူရင်ကြည့်ပြီးတော့ဖြစ်တော်တဲ့လူနဲ့ကာကွယ်ကြပါတယ်လုံးတော့လုံးပါရဲ့ကျိုးနဲ့တူတစ်ခွက်နဲ့တစ်ခွက်တစ်နိုင်ငံနဲ့တစ်နိုင်ငံအနိုင်ကျတိုက်ခိုက်ကြည့်ဆိုလို့ရှိရင် လက်နဲ့ဆက်ရပါတယ်။ခွက်ကြအောင်သိညာလည်းရှိရပါတယ်။တတိလည်းရှိရပါတယ်။အဲဒီဘက်ကအနိုင်ရတာပါပဲ။ဒါနဲ့ဟိုကတော့သူရလုပ်ပြီးသားလက်နဲ့နဲ့ရန်သူကိုပေါ့လေကိုကအတားရှိယူရတာ။ရှုံးလည်းပဲမသက်သာဘူး။နိုင်လည်းပဲရန်အပွားခံရတယ်။မာရဝရှုံးတော့ တခွေးတော့လည်းဘောလေငါတို့အားသာလေးစီပြန်ချမယ်ဆိုတာဘောလေနိုင်ဒီမှာရောက်ပွားပြီးတော့ဆုံးသူဟာနစ်လာတာပေါ့ဟိုဟိုကတော့အခုကိုရင်းညာကိုတွန်းလှန်တိုက်ဆက်တဲ့အခါမျိုးမှာတော့ဒီတိုင်းကိုသိအရေးကြီးပါတယ် ဒီတော့တစ်သလုံးတစ်ဘဝလုံးတစ်သံတရားကကိုယ့်ကိုအသာကြီးအနိုင်ရှိခဲ့တယ်ကိုယ်ရင်းရတယ်ကိုအနိုင်တိုက်လို့တဲ့ပုဂ္ဂိုလ်မြတ်စွာဘုရားကဒီလက်နဲ့တိုက်စီတော့ဆိုပြီးတော့ဟောတယ်လက်နဲ့တတ်ရှင်ပြလိုက်တာပါလက်နဲ့တတ်ရှင်ပြလိုက်တာကတော့လက်နဲ့ကောင်းပုံလောက်တာမြတ်စွာဘုရားမရပါဘူးဒီလိုနဲ့ဆွဲကန်တိုက်လို့ရှိရင်တစ်သလုံးတစ်ဘဝလုံးအသာကြီးရတဲ့ကိစ္စတွေကို အနိုင်တိုက်နိုင်တယ်ပေါက်ပွဲရနိုင်တယ်ဒါကြီးပြောပါတယ်ကြည်ကြည်ချက်ပဲတိုက်လို့လည်းဆန္ဒရှိပြီးတော့ဒီလက်နဲ့ကိုအသုံးပြုပြီးဆိုလို့ရှိရင်အဲ့ဒီအသုံးပြုတဲ့လက်နဲ့ဟာတစ်ချိန်ချင်းတုံးသွားဘူးပြည့်စည်မသွားဘူးအသုံးပြုလေလေပို့ပြီးတော့လက်နဲ့ကကောင်းလာလေထက်လက်ထက်နေလာလေဟွန်းတခုပါဝါရီလည်းပဲကပြည့်စုံလာလေအဲ့ဒါလည်းထိစားတယ် ဟိုဒီကနေ့လည်းကတော့အသုံးပြုပါများလို့ရှိရင်ပြည့်စည်သွားပြီပါတော့ဒီလက်လက်ကသုံးပြုပါများလို့ရှိရင်ထက်လာတယ်ဟိုကသုံးပြုပါများလို့ရှိရင်တုံးသွားတယ်တရားထက်လာတယ်အဲ့ဒါကွာချတယ်ဒီလက်နဲ့ကတော့မြတ်စွာဘုရားကပေါ်ပြလိုက်တာပဲကိုယ့်အကိုထက်အောင်လုပ်တယ်ဒါပဲဒါပဲရှိတယ်ကိုယ်စွမ်းအားကိုးနဲ့ပေါ့လေဒါလုပ်ဖို့မြတ်စွာဘုရားဒီလက်နဲ့ဒီစံစာအားဖြင့်သတ်သိပြလိုက်တာ အခုယောဂီဟာတစ်သလုံးတစ်ဘဝလုံးကကိုယ့်ကိုအသာရှိရခဲ့တဲ့အတွေ့အကြုံတွေကိုပေါ့။ဆက်ဆောင်ပြောပြတဲ့လည်းနဲ့ထက်တဲ့ထက်အောင်ဆိုပြီးတော့လက်တွေ့အဆုံးချနေတဲ့ကိလေသာရှိတဲ့ဆင်ခွဲမှာပေါ့ဒီသူရဲကောင်းတွေဆိုမှာပါပဲဒီလိုနဲ့ကောင်းကောင်းတဲ့ကောင်းမှုရအတွက်ထက်တဲ့ထက်မှုရအတွက်ရန်သူပေါ်မှာ ယောဂီကပြန်ပြန်တာတာရှိရဘူးလေကျင်လာတလားကိုခင်းလိုက်ရမယ်ရစ်ဆက်ရမယ်ဒီလိုဆိုထားပါတယ်ဒီညဟာလောကီခန္ဓာများဆိုရင်ဒီခန္ဓာကတော့တန်ဖိုးမဲ့ပါတယ်လောက်မလိုက်ကြဒီလောကကတော့တန်ဖိုးရှိပါတယ်ဆိုပြီးတော့အဲ့ဒီလိုက်စားပြီးတော့ညတာတာမရှိဘူး တကူရှိမဲ့လောင်စာကြီးမှလည်းရဆိုရင်အကုန်လုံးတော့ဆောက်လောင်တာမိဟာလောင်စာကြီးပေါ်မှာအများကြီးတက်တာမရှိဘူး။အဲလိုပဲယောဂီအမိခံထားပြီဆိုလို့ရှိရင်ယောဂီသုံးရမယ့်လက်လက်ကိုတစ်စလုံးတစ်ပါးလုံးတစ်သံတရားလုံးကကိုယ်ကိုအစာကြီးပြီးတော့ကိုယ့်ရဲ့အကျိုးစီးပွားမဲ့ကိုပြုတ်ချက်အတွေးဉာဏ်သူကိုပေါ့လေဒီမမြင်ရဘူးလေဒီလိုစားဆိုထားပါတယ်ကွာ။ မညာမညာတော့လုပ်နေမှာကြားနေလို့ရအောင်ဒီလိုချင်းကမှာဆိုကြပါစို့ဒီတောက်ဖို့ကအကျိုးစီးပွားလည်းမလိုလားဘူးမေတ္တာမထားဘူးဆိုရင်မုန်းတိတဲ့ဒေါသတွေဖြစ်နေတာပဲဒါအဆုံးရောက်နေတာလေဒီဒေါသဒီဒေါသရှိနေလို့ရှိရင်မုန်းတိဆက်ဆံရေးအစသိခံကုလမှုဆိုစိတ်ထားရလည်းမမွေးနိုင်ဘူး သိခံခွင့်မှုမရှိဘူးဆိုလို့ရှိရင်တစ်ကလေးဆိုကိုယ်ကြည့်ရလည်းပဲရစ်စက်တဲ့ဒေါသရောက်လာတော့တာပဲရှင်းလာတဲ့ဒေါသမေတ္တာမဲတော့မုန်းမှုအကျဉ်းလာမဲတော့ရစ်စက်မှုဒီဒေါသမထိနိုင်တော့ဘူးဒေါသမထိနိုင်လည်းနဲ့ရှင်းသက်သက်သာကိုပြုလုပ်တယ်ဆိုလို့ရှိရင်သူ့အလိုလိုက်တဲ့အတွက်ကိုယ်မှလည်းလူအစဉ်တန်းလက်ကြပါတယ်သူပြည်သားတော့ သူတစ်ပါးကိုလည်းပဲထိခိုက်နစ်နာအောင်ပေါ့လေကိုယ်စိတ်ရှိအောင်ပြုရလေရောက်တော့တာတစ်ဖက်လုံးအကျိုးကျေးဇူးတွေဖြစ်ရှိသွားတယ်အစိုးရတဲ့လောကဒေါသမရှိတော့မုန်းကြည့်တဲ့ဒေါသနဲ့အသက်တဲ့ဒေါသမရှိတော့သံဃာသာကမေတ္တာထားလိုက်တယ်စေတသလားတယ်ဆိုလို့ရှိရင်ဟောဒီဟာကိုရှောင်လိုက်တယ်ဒေါသလိုလိုက်ပြီးတော့မချွတ်လုံတော့ဘူးရှောင်လိုက်တယ် ဆောင်ရတဲ့ကောမှာအဆုံးရတဲ့ဒေါသကြီးနေပါလေမုန်းတိတဲ့ဒေါသရဲ့စတဲ့ဒေါသကြီးနေပါလေသူသိခါကြီးတက်လာလူစင်တာမြင့်တက်လာသူတစ်ပါးကိုလည်းပဲမသိခဲ့ရအောင်ကာဝယ်ဆောက်ရှောက်ပြီးတော့ဖြစ်သွားတယ်ဟွန်းကိုယ်စိတ်ဆင်းရဲမဖြစ်ရအောင်ကာဝယ်ဆောက်ရှောက်ပြီးတော့ဖြစ်သွားတယ်တခါတခါမှလည်းပဲမေတ္တာထားကုဏတာတော့ရှင်နာသနာတဲ့အနေနဲ့သူတစ်ပါးမသိခဲ့ရအောင်ကာဝယ်ဆောက်ရှောက်နေတယ် သူမမရှိတဲ့ကာကွယ်ဆောက်ရှောက်ခြင်းဖြင့်ကိုယ်တွင်ဒေါသတွေငြိမ်းပြီးတော့ကိုယ့်ကိုယ်ကိုလည်းပဲမထိခိုက်ရအောင်ထိချုပ်ပြီးတော့ဖြစ်သွားတယ်ဘလောက်ကောင်းလဲလားဒါမှလို့အတွင်းညာအတွင်းညာကိုအောင်ပွဲခံဖို့တိတ်အရေးကြီးတယ်လို့ဆောက်ပြမိကြတာပါအဲ့ဒီအတွင်းညာလေးကိုသင်ရိုးရဆက်လက်အားလိုက်တာပါဟွန်းအတွင်းညာနဲ့တော့ဘာကျေးဇူးရှိတယ်ဆိုတော့ကိုယ့်ကိုယ်ကိုစဉ်းစားကြည့်ရှင်းတတ်တယ် ကိုယ်ကိုလူကောင်းကြောက်အနေနဲ့မြင်တော့ခဏရံဆိုတာအဲရံငိမ့်တော့ဘေးကင်းသွားတယ်ကိုယ်ကိုယ်ကိုမဆက်ဆုံးဘုရားရှိခိုးတော်ကောင်းကြီးအသေးကလည်းလွတ်သွားတယ်ပြီးတော့ဥပဒေနဲ့အရေးယူခါရတဲ့ဓာတ်လည်းမသိဘူးနောက်တမလို့ရေးပြလိုက်မယ်ဆိုလို့ရှိရင်ဘဝအတွက်စိတ်ချရတယ်ဟမ် ဒီတော့အဲ့ဒီလိုကြောက်ချင်းခေါ်တဲ့အဲ့ဒီဟာတွေကိုကြောက်ချင်းခေါ်တဲ့ဘေးတွေလည်းကျင်းသွားတယ်။ရိုင်ရင်ဘေးကင်းဆိုတာပေါ့လေ။ပြဿနာလည်းမရှိတော့ဘူး။ကိုယ်ရင်းကပြဿနာကြီးရှင်းနိုင်တဲ့အတွက်အပြင်းပြဿနာတွေရှုပ်ရှုပ်မရှိတော့ဘူး။ဘယ်လိုကောင်းလဲလက်နဲ့လည်းဆိုတော့ကြည့်ပေါ့။ဒီထဲကအများကြီးအားစားပြီးတော့ဆွမ်းမြစွာရှိမှလို့စိတ်ရှိရှိမှုတွေရှိနေပြီဆိုရင်တစ်ချိန်ချက်ချင်းစိတ်တော်မှမရှိဘူးဆိုရင် ဘယ်လောက်ကောင်းမလဲဆိုတော့ကြည့်ပေါ့ကိုယ်စိတ်ကိုကိုယ်ကလည်းအောင်ပွဲခံနေတာသမာဓိဆိုတာကိုယ်စိတ်ကိုကိုယ်အောင်ပွဲခံနေတာကိုယ်စိတ်ကိုလုံခြုံအောင်ဆိုပြီးတော့ခုနတက်လို့ဖြတ်လို့ရန်သူတွေပေါ့ဒီအောင်ပွဲခံနေတာပဲဘယ်လောက်ရှင်းတတ်ရကောင်းတယ်ဆိုတော့ကြည့်ပေါ့အတိညာလေးဖြစ်ပေါ်လာပြီဆိုတကယ်ရင်းလာရသွားပြီဆိုလို့ရှိရင်တော့အထူးပြောစရာမရှိတော့ဘူးစိတ်ကောင်းဖို့ဒါကလို့တစ်ခေတ်ချမ်းသာစိတ်ကိုအမဂ္ဂယုချမ်းသာစိတ်ကိုရတယ်ဒီသမျှဆောင်ရတာ တစ်တလုံးတစ်ဘဝလုံးကကိုယ့်ကိုအသာကြီးအနိုင်ကျင့်ခဲ့တဲ့အတွေ့အကြုံတွေကိုအောင်ပွဲခံဖို့ရတဲ့နဲ့ဆိုတော့လက်လက်ကြီးတက်ဆင်ပေးထားပါတယ်။အဲဒီလက်လက်ကြီးကိုထက်တဲ့ထက်အောင်ပြုလို့ထက်တဲ့ထက်အောင်ပြုလို့ဆိုတာကတော့အချိန်ကလည်းဆန်တဲ့အချိန်တွေမှာအများအားအားဆိုင်ရမယ်။အများအားသတိရှိရမယ်။အများအားစိတ်ဆူဆူရှိရမယ်။ဒါပါပဲ။ ဘုရားပေးတဲ့လက်လက်ကသိရတာကိုသာသီကနဲ့လက်လက်ကသုံးပါးများကြီးဖြစ်လာတယ်ဒီအတိတ်ကတော့သုံးတော်ဝိရကောင်းလာတယ်မကောက်မှုတွေကိုရှောင်ရတဲ့တတ္တိကိုကောင်းလာတယ်။ကောင်းတဲ့မှုတွေကိုလုံရတဲ့တတ္တိတွေလည်းပဲကိုကောင်းလာတယ် ဝိရိယကောင်းတဲ့လောက်တတိယလည်းပဲစိတ်အစဉ်မှာဉာဏ်ဝင်ဝင်ရအောင်ကာကွယ်ရေးပြည့်ရည်တွေပိုကောင်းလာတယ်။ကောင်းတဲ့အရာတွေလက်ခံတဲ့တတိလည်းပဲပိုကောင်းလာတယ်။သမာဓိကတော့ကြာတော့တာစသည်ပေါ့လေ။ဒီအခြေတွေလှုပ်ရှားမှုပြင်ပြီးတော့ဒီတိတ်အေးချမှုပိုကောင်းလာတယ်။အတိတ်ညာကတော့တကယ်အမှန်ကြီးအစစ်အစစ်သိနေသွားပြီဆိုလို့ရှိရင်မဟုတ်တာတွေဆွဲလန်းထားတာ။ အဲ့ဒီအစွမ်းလမ်းကြီးဖြစ်ပြီးတော့ဘုံအောဝကောင်းလာအောင်စိတ်တစ်ဖြစ်တဲ့ရေးချင်လာဒီနည်းနဲ့ဝိရိယတတိသမားလေးကြီးအားကောင်းလာပြီဆိုလို့ရှိရင်ကိုယ်တွင်းပြန်သူတွေကိုဆိုလှမ်းရတဲ့တတိတွေပေါ့တွန်းလှန်ရတဲ့တတိတွေပိုကောင်းလာစိတ်ကကြီးကျက်တော့ကောင်းဆိုးလောကရန်တောင်လည်းပဲခံရရရှိပါတယ် လက်နဲ့ကောင်းနေလို့အကျိုးရှင်နေဆိုင်နေတယ်ဒီလိုဖြစ်လာတဲ့သမားဒီတော့ဒီလက်နဲ့ကောင်းဖို့ရအတွက်အတုံးချတဲ့ပုဂ္ဂိုလ်မှာစိတ်ကြုံကြီးကလွယ်ပြီးတော့ကြားတဲ့အချိန်ကြီးမှာကိုယ်ရဲ့စိတ်ရှိတိုင်းကရှိသတိကိုစောင့်မှုအစဉ်ထားတဲ့အတိုင်းပါလေသင်္ချာပေါ်တဲ့အာယုန်တိုင်းအောင်တိုင်းမှာသင်္ချာကဆရာဆက်ပြီးတော့ဆုံးမစာရှုလို့ရှုအောင်လို့စိတ်ကလေးအများအားသူစီ ရရအောင်ကြိုးစားဖို့ပဲရှိတော့တာပါပဲအဲ့ဒါလို့ဆိုလို့ရှိရင်ကိုရိုးရာတွေကိုလည်းပဲအဝဲခံရတာကိုရိုးရာအဝဲခံနိုင်တယ်ဆိုလို့ရှိရင်အဝဲမခံနိုင်လို့ရှိရင်ကြောက်ချင်းဘေးတွေပေါ့လေဘေးတွေဆိုင်နေတာအတင်းရနေငြိမ့်သွားတော့အပြင်ဘေးတွေလည်းပဲဒီဆိုင်တော့ဆက်နေတာကဒီကဒီ ဒီအပြင်ပအဝိရံလူတွေကိုဟောလေပိုကြောက်တယ်အတွင်းကအနိယလူတွေကိုကြောက်အောင်မသိပြီးတော့မသိပဲဖြစ်တယ်အဲ့ဒါတခုသိခိုင်းနေပါတယ်ဒီတော့အတွင်းရအာအပြင်ရလူကိုကျူရင်ကာဝယ်ဖို့နဲ့အဲ့ဒါအတွက်ပေါ့လေချိန်လေးကုန်းနေတဲ့အခါကျတော့အတွင်းကရံသူကဆောင်တရေတို့ကာကွယ်ရေးတို့ တွန်းလှန်နေတယ်ဆိုတော့အဲဒီကအာနေပြီးတော့ကိလေသာရဲ့အနိုင်ကျင့်ခံရတာဆိုတော့သူရဲ့အနိုင်ကျင့်ခံရတော့ခံရတော့မတက်တာဖြစ်နေတဲ့ဘဝလေးပဲဒီတော့ဒီလိုက်ဒီလိုက်မှာအတွင်းရအေးဖို့အတွင်းရငြိမ်းဖို့စိတ်လွတ်တယ်ဆိုတော့နားလည်ရပါတယ်အဲဒါကိုပဲမေတ္တာပို့မှာအောင်အဝေတော်ဟောပြီးငါဒီရန်ကြီးဖြစ်ပါစေဆိုတာဖြစ်လိုပါ၏ ဉာဏ်ကြီးဖြစ်ပါစေဆိုတာအတွင်းရရှိရှိဖြစ်ပါစေလို့ဒါဆိုလိုတယ်။သူရမေတ္တာပို့တဲ့အခါမျိုးမှာလည်းပဲအကြီးကျယ်ဒုက္ခတွေအတွင်းရရှိတွေဉာဏ်ကြီးတော့သိသိရပါစေလို့ဒီလိုသိကြရပါတယ်။ဘလောက်ကောင်းတဲ့မေတ္တာလဲဆိုတော့ကြည်ပါ။လူတယောက်တွေ့လို့ကြုံကြုံနဲ့လုံလောက်တာမဟုတ်ပါဘူး။ဒါမေတ္တာထားတဲ့ဘောမဟုတ်ပါဘူး။ဒါကမှစိတ်လိုက်လဲလဲပေါ့လေ။အဲတကယ်ကိုယ်တွင်း အနည်းဆုံးရန်သူကိုအနိုင်ယူတဲ့အောင်ပွဲပါလောကသဘောနဲ့အရှုံးပေးတယ်လို့ဆိုရပြီးမှအမှန်ကတော့ကိုယ့်ကိုယ်ကိုအောင်ပွဲခံလိုက်တာပဲအဲဒီကိုယ့်ကိုယ်ကိုအောင်ပွဲခံမှတကယ်အောင်နိုင်သူလို့ဆိုရပါလေဒီနေ့ဒီနေ့ကြည့်ပါပြီနောက်နေ့ကမှဆက်မယ်နောက်နေ့တော့ဘုန်းကြီးကရန်ကုန်အဲကိစ္စလေးတစ်ခုရှိတော့တွားရမှာပါပဲအဲဒီတော့ညနေ၄နာရီနဲ့၅နာရီကြာတရားဟောမယ် สาธุสา